359ခုနှစ်ဝါကောင်လာဇန်ရှိရက်1998ခုနှစ်ဩဂုတ်လ17ရက်တနင်္လာနေ့ဒီနေ့3နာရီနဲ့15မိနစ်မှာဘုန်းကြီးတို့တရားဝဲစသည်အရင်တစ်ပတ်ကဟောခဲ့တဲ့တရားအဆက်ပဲဟောရမယ်အရင်တစ်ပတ်ကဘာစခဲ့ ဓမ္မစကြာတရားနော်ပထမဓမ္မစကြာရဲ့လူရဲ့အကျဉ်းချုပ်သဘောပြောတာဒါမဟုတ်လားလူရဲ့အကျဉ်းချုပ်သဘောပြောပြီးမှနောက်မကျင်းမကျဲလေးသိသိသမျှလေးတွေထဲထဲပြီးပြန်ပြီးတော့အသေးမစိတ်တစိတ်ဟောရအရင်တစ်ပတ်ကမြတ်စွာဘုရားကပင်စွဲကြီး၅ဦးအမှုပြုတဲ့ တရားနာပရိသတ်ကိုခေါ်ခဲ့လူသားတရားနာပရိသတ်ဘယ်နှယောက်ပါတော့အဲ့ဒီဟမ်ငါ့ဦးဘသူတွေတော့အဲ့ပင်ဆွဲကြီးငါ့ဦးကဘသူတွေတော့ကောဏညာဝဘဗတ္တိယအတ္တစီမဟာနံဟုတ်ကလား ဒါဖြင့်မြမာကတော့ဘယ်နှဦးပါတော့ပါဘူးလားမြမာလေးဗမာပြောတာမဟုတ်ဘူးဗမာမပါတာတော့သိကြပါတယ်8400နဲ့ဟုတ်ကလားမြမာကဘယ်လောက်တဲ့တော့8400နဲ့နတ်ကတော့ဘယ်လောက်ပါလဲ အဲမရေမတွက်နိုင်အောင်နတ်တွေအများပြပါကြတယ်အဲဒီမှာမြတ်စွာဘုရားကကာမဂုဏ်တရားတွေခံစားဖို့ရာအထုတ်တဲ့ကာမတုခံလိကာနုယောဂအစွန်းလည်းပဲမမှန်ဘူးကိလေသာမငြိမ့်စေနိုင်ဆင်းရဲမငြိမ့်စေနိုင်ဘူးတဲ့မိမိကိုယ်ကိုပင်မဆင်းရဲအောင်ကျင့်တဲ့အတ္တကိလမထာနုယောဂအကျင့်နဲ့လည်းပဲ င်းရဲလွတ်ကင်းချမ်းသာခြင်းမရနိုင်ဘူးနိဗ္ဗာန်မျက်မှောက်မပြုနိုင်ဘူးဒါကြောင့်အဲ့ဒီအစွန်းနှစ်ပါးကိုပယ်ရှားပြီးတော့အလေကသွားရမယ်တဲ့မေဇိမပฏิပဒါအလေလန်းအကျင့်ကျင့်ရမယ်တဲ့အဲ့ဒီမေဇိမပฏิပဒါအလေလန်းကျင့်ကို တို့များအခုသိပြီတဲ့ဘုရားဖြစ်ပြီးပြီဆိုတာအဲ့ဒါသိလို့ ဖြစ်ပြီးတာပေါ့မသိသေးရင်မဖြစ်သေးဘူးပေါ့အဲ့ဒီအလယ်လန်းအကျင့်ဒုသိထားတဲ့အလယ်လန်းအကျင့်ကဉာဏ်မျက်စိကိုလည်းဖြစ်ပေါ်စေတယ်ဉာဏ်အလင်းကိုလည်းဖြစ်ပေါ်စေတယ်ထိုးတွင်၍လည်းသိနိုင်စေတယ်ကိလေသာလည်းငြိမ့်နိုင်စေတယ် နိဗ္ဗာန်ကိုလည်းမျက်မှောက်ပြုနိုင်စေတယ်တဲ့ဒီလေလံကျင့်ဒါကြောင့်မို့ဒီအလေလံအကျင့်ပဲကျင့်ရမယ်တဲ့အဘိညာယရှေးရှုသိဖို့ရာသံဘောဓာယထိုးတွင်း၍သိဖို့ရာလည်းဖြစ်တယ်တဲ့ဘာကိုသိတာလဲလို့ဆိုတော့သစ္စာ၄ပါးကိုသိတာ အဲ့ဒီအလယ်လန်းအကျင့်ကျင့်ရင်သစ္စာလေးပါးသိတယ်အလယ်လန်းအကျင့်ကဘယ်သူလဲဆိုတော့မဂ္ဂင်၈ပါးသမာဓိဋ္ဌိသမာသင်္ကပ္ပအစာရတဲ့မဂ္ဂင်၈ပါးအဲ့ဒီအလယ်လန်း၈ပါးထဲမှာအခုနသတိပဋ္ဌာန်၄ပါးမြတ်တရားကိုဟောကြားချီးမြှင့်တော်မူပါဖရာဆိုတဲ့တရားတောင်းကိုရင်တောင်းတဲ့အတိုင်း သတိပဋ္ဌာန်ပါသလားမပါဘူးလားဘယ်ဟာပါလဲတမ္မာသတိဟုတ်ကဲ့လားတမ္မာသတိမှန်စွာသတိကရှုမှတ်မှုရုပ်ဖြစ်သမျှနာမ်နာမ်ဖြစ်သမျှကိုသတိကပြီးရှုလို့ရှိရင်ဒါသတိပဋ္ဌာန်ပဲတမ္မာသတိမဲ့ခင်ပဲဒီလိုဆိုတော့အဲ့ဒီသတိပဋ္ဌာန်အကျင့်မှန်ဟာ လက်ဝဲစွန်လန်လာလက်ရာစွန်လန်လာဟမ်အလေလံလက်ဝဲလည်းမရောက်ဘူးလက်ရလည်းမရောက်ဘူးဘာကြောင့်လဲဆိုတော့ကာမဂုဏ်ခံစားမှု အာထုတ်ရေးအတွက်လည်းမဟုတ်ဘူးကိုယ်စင်းရဲ့အောင်ကြည်ရေးအတွက်လည်းမဟုတ်ဘူးကျင့်တာလည်းမဟုတ်ဘူးဒါကြောင့်မဟုတ်လားအဲ့ဒါကြောင့်ဒီအစွန်းတစ်ခုက နှစ်ခုရဲ့အလဲကလမ်းဖြစ်တယ်တတိပဋ္ဌာန်အဲ့ဒီမဂ္ဂင်ရှစ်တန်တတိပဋ္ဌာန်ကိုကြည်ညင်းအားဖြင့်အဘိညာယထူသောဉာဏ်ဖြင့်သိတယ်အရှေးရှုသိတယ်သံဘောဓာယထိုးတွင်းသိတယ်အဘိညာယထူသောဉာဏ်ဖြင့်သိတယ်သံဘောဓာယထိုးတွင်းသိတယ်ဆိုတာဘာကိုသိတာလဲဆိုတော့သစ္စာ၄ပါးကိုသိတာ ဒါကြောင့်မြတ်စွာဘုရားကဆက်ပြီးတော့ဒီမဇ္ဈိမပฏิပဒါအလယ်လန်းကျင့်ကျင့်တဲ့ပုဂ္ဂိုလ်သိနိုင်တဲ့သိရတဲ့သိရမဲ့သစ္စာ၄ပါးမြတ်စွာဘုရားဆက်ဟောတယ်ပထမဆုံးကတော့ဘာသစ္စာလဲဒုက္ခသစ္စာဟုတ်ကဲ့လားဆင်းရဲအမှန်တရား ဒုတိယကသမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားတတိယကဘာပါလဲနိရောဓသစ္စာဆင်းရဲချုပ်ငြိမ်းရဲ့အမှန်တရားစတုထကဘာသစ္စာပါလဲဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလံအမှန်တရားအဲ့ဒီ သစ္စာလေးပါးအမှန်တရားလေးပါးကိုမြတ်စွာဘုရားကဆက်ဟောဒုက္ခသစ္စာဟောတဲ့အခါကျတော့ဇာတိပိဒုက္ခပဋိသန္ဓေနေရတာလဲဆင်းရဲပဲတဲ့ဇရာပိဒုက္ခအိုရတာလဲဆင်းရဲပဲမရဏပိဒုက္ခံသိရတာလဲဆင်းရဲပဲတဲ့သိရတာဆင်းရဲသလား သေတယ်ဆိုတာနောက်ဆုံးစိတ်ကလေးဖြုတ်ခနဲ့ချုပ်သွားတာကိုသေတယ်ခေါ်တာမဟုတ်လားအဲ့ဒီအခါမှာဆင်းရဲများသိသလားဟမ်သိလားအဲ့ဒီချိန်ဖြုတ်ခနဲ့နောက်ဆုံးစိတ်ကလေးချုပ်သွားတာပြက်သွားတာလေးအဲ့ဒါသေတယ်ခေါ်တာမဟုတ်လားအဲ့ဒီခါဆင်းရဲသိလားမသိဘဲနဲ့မြတ်ဘာလို့ဆင်းရဲလို့ပြောပါတယ် မသေးခင်ခံစားနေရတာခံစားနေရတဲ့တခါအခိုင်မှာငါတော့သေတော့မှာပဲသေတော့မှာပဲလို့သိတဲ့အတွက်ဆင်းရဲတာဒါပြောတာမဟုတ်လားသေတယ်ဆိုတဲ့အခိုက်အတန့်မှာတော့ဆင်းရဲသိလားမသိပါဘူးမသိပါဘူးအဲမြတ်စွာဘုရားလည်းအဲ့ဒါရည်ရွယ်ပြီးခေါ်တာပါဒါရည်ရွယ်ဟောတာ ထို့တူလည်းပဋိသန္ဓေနေရခြင်းဆင်းရဲဆိုတာလည်းဒီတိုင်းပဲအမိဝမ်းတွင်ပဋိသန္ဓေနေရနေရတော့မလေးကြိုက်တာနော်အိုးအမေကလည်းပဲငရုတ်သီးတွေစားပြမိနေတူပါတဲ့တကိုယ်လုံးပူးနေတာပဲလို့သိလားမသိပါဘူးအဲ့တော့ပရိသန်နေနေရတော့ဆင်းရဲသိရလားမသိမလို့ဆင်းရဲလို့ခေါ်တယ်မဟုတ်လားဘာကြောင့်တော့ အဲ့ဒီအချိန်မှာတကယ်ဆင်းရဲနေတာလဲတကြောင်ဆင်းရဲခြင်းရဲ့အကြောင်းဖြစ်လို့လဲတကြောင်ပရိသန်နေနေပြီးဖွားမယ်မဟုတ်လားအဲဖွားပြီးဖွားတဲ့အချိန်ကစပြီးတော့ဒုက္ခဒုံဒုက္ခကဲချမ်းသာတုံချမ်းသာကဲကြီးတွေ့နေရမှာမဟုတ်လားပါတွေ့ရဟမ်ဟုတ်ကဲ့လား ဝေဒနာပစ္စယခံစားမှုကြောင့်တဏှာတာယာတတ်မဲ့မှုဖြစ်ပေါ်၏တဏှာပစ္စယတာယာတတ်မဲ့မှုကြောင့်ဥပါဒါနံဆွဲလမ်းမှုဖြစ်ပေါ်၏ဥပါဒါနပစ္စယဆွဲလမ်းမှုကြောင့်ဘဝပြုလုပ်မှုဖြစ်ပေါ်၏ဘဝပစ္စယပြုလုပ်မှုကြောင့် ဇာတိဘဝသစ်တဖန်ဖြစ်ရပြန်၏ကြားဘူးလားဘယ်တော့မှကြားဘူးလားဟမ်ပဋိစ္စသမုပ္ပါရွတ်နေတာမဟုတ်ဘူးလားရွတ်တော့ကသိလားရိတ်တိတ်တိတ်တော့သိပါတယ်ခင်ဗျာမဟုတ်လားရိတ်တိတ်တိတ်တော့သိတယ် ဇာတိပစ္စယဘဝသည်ဖြစ်ခြင်းညောင်းဟောဘာကြောင့်လဲတော့ဇရာမရဏံအိုရသည်သေရသည်ဟောဘာလို့အိုရသေးတာတော့ဘဝသည်ဖြစ်လာလို့သေရတာသေအိုရတာသေရတာဒီလိုမဟုတ်လားသောကပရိဒေဝဒုက္ခဒေါမနတုပါယတာ စိုးရိမ်ပူဆွေးမှုငိုကြွေးမှုကိုယ်ဆင်းရဲမှုစိတ်ဆင်းရဲမှုစိတ်နှလုံးပြင်းစွာပူလောင်ပင်မမှုတို့တွေလည်းဒီလေတံဘဝန္တိဆင့်ငါဆင့်ငါဖြစ်ပေါ်လာကြကုန်၏မဟုတ်ဘူးလားအဲ့ဒီစိုးရိမ်ပူဆွေးမှုငိုကြွေးမှုတွေကလည်းဘာကြောင့်ဖြစ်တာတော့သာတိကြောင့်ဖြစ်တာဘဝသည်ဖြစ်လို့ပဲဒီလိုမဟုတ်လား ဘဝတည်မြတ်မဖြစ်ရင်ဒီဆင်းရဲတွေတွေ့ပါမလားမတွေ့ဘူးဟုတ်ကဲ့လားဒါကြောင့်မလို့ဇာတိပိဒုက္ခဆိုတာအဲ့ဒါရည်ရွယ်တာပရိသန်နေနေစေအမိဝမ်းထဲမှာပရိသန်နေလို့ပြောရတဲ့အခိုက်အတန့်မှာလည်းပဲဆင်းရဲနေတာမှန်တယ်ပရိသန်နေနေပြီးလို့ဖွာတဲ့အခါကျတော့လေဒုက္ခတွေဘလဘွေနဲ့ ရှုပ်ပွေပြီးတော့ဆင်းရဲပဲခံစားနေရတယ်ဒါကြောင့်မို့လို့ဒီဇာတိကိုဆင်းရဲလို့ဆိုတော့ဟုတ်တယ်မဟုတ်လားဧဝမေတ္တတကေဝလတ္တဒုက္ခခန္ဓတသမုတယောဟောတိအဲ့လိုပါတယ်မဟုတ်လားမြန်မာပြန်ကဘယ်လိုတော့ပါတယ် ဤပုံဤနည်းဖြင့်ချမ်းသာမဖယ်ဆင်းရဲတတ်တဲ့ဖြစ်သောဒုက္ခအစုပုံကြီးဖြစ်ပေါ်၍လာသည်အဲ့ဒီဒုက္ခအစုပုံကြီးဘာကြောင့်ဖြစ်တော့ဇာတိကြောင့်ဖြစ်တယ်ဟုတ်တယ်မဟုတ်လားဖွာလာလို့သာဖြစ်တာမဖွာရင်ဖြစ်ပါမလားမဖြစ်ဘူးဒါကြောင့်မလို့ဇာတိဟာဆင်းရဲရဲ့အကြောင်းဒုက္ခဝတ္ထုတဲ့ နော်အဲ့ဒါကြောင့်မလို့ဇာတိပိဒုက္ခပဋိသန္ဓေနေရဖွာရဘဝတိဖြစ်ရတာလဲဆင်းရဲပဲအိုရတာလဲဆင်းရဲပဲတေရတာလဲဆင်းရဲပဲစိုးရိမ်ဘူးဆွေးငိုကြွေးရတာလဲဆင်းရဲပဲကိုယ်ဆင်းရဲလဲဆင်းရဲပဲစိတ်ဆင်းရဲလဲဆင်းရဲပဲမခန္ဓာအောင်စိတ်နှလုံးပြင်းစွာပူလောင်ပင်ပန်းရတာလဲ ဆင်းရဲကြီးပဲတဲ့အဲ့ဒါဘာသစ္စာလဲမှန်ရလားမှန်တယ်အဲ့ဒီဆင်းရဲတွေလောကပြောလို့ကုန်မမလားပါတဲ့လူတစ်ခုပူမှုရဲ့ပူမှုရဲ့ဆယ်ကလေးဆိုတာဒုက္ခဆယ်ကလေးပြောတာမဟုတ်လားဆယ်ကလေးလောက်ဆိုတော်သေးတာပေါ့ မဟုတ်လားဆယ်ကလေးလောက်ဆိုတက်တာသေးတာပေါ့အခုကဆယ်ကလေးကရဲ့လားမကဘူးအဲဆယ်ကလေးမကဘူးဆိုတာသိဖို့မလိုဘူးလားဆယ်ကလေးမကဘူးလို့သိမှပဲအဲ့ဒီဆယ်ကလေးမကတဲ့ဆင်းရဲကလွတ်ချင်တဲ့စိတ်ဖြစ်မယ်လွတ်ချင်တဲ့စိတ်မှလွတ်အောင်ကြိုးစားမယ်ဒီလိုမဟုတ်လားဟို မယုတ်သီးဖို့လို့ငရုတ်သီးတဲ့နေပဲလို့ပူမပူလို့ပူမမသိဘူးဆိုအဲ့ဒီငရုတ်သီးဖို့မယုတ်သီးတဲ့ကထွက်ဖို့ကြိုးစားပါမလားအဲ့ဒါလိုပဲဆင်းရဲတဲ့မှာနဘန်းလုံးနေရပေတဲ့လဲဆင်းရဲမှမသိဘူးဆိုတော့ဆင်းရဲကလွတ်ဖို့ကြိုးစားပါမလားမကြိုးစားဘူးမကြိုးစားရင်ဘယ်လိုပဲဖြစ်နေမလဲဆင်းရဲမြဲပဲဆင်းရဲနေမှာပဲဟုတ်ကဲ့လားဒါကြောင့်မလို့ ဒီဒုက္ခသစ္စာသစ္စာကတညာကြတော့မြတ်စွာဘုရားဟောတယ်ဒီဆင်းရဲဟာပိုင်းပိုင်းခြားခြားသိရမယ်တရားပဲတဲ့အဲလိုဟောတယ်ဒီနေရာမှာမြတ်စွာဘုရားသစ္စာကို၃မျိုးဟောတယ်သစ္စာဉာဏ်နဲ့ကိစ္စဉာဏ်နဲ့ကတဉာဏ်သစ္စာဉာဏ်ဆိုတာဒါအမှန်တရားပဲလို့သိတာ ကိစ္စညာဆိုတာဒီသစ္စာနဲ့ပတ်သက်လို့ပြုလုပ်ရမယ်လုပ်ငန်းကိစ္စအဲ့ဒီလုပ်ငန်းကိစ္စကိုသိတာကိစ္စညာကတညာဆိုတာဒီသစ္စာနဲ့ပတ်သက်လို့ပြုရမယ်လုပ်ငန်းကိုပြုလုပ်ပြီးပြီလို့ပြီးသွားပြီငါဒါပြုလုပ်ပြီးပြီလို့သိတာကိုကတညာခေါ်တော့အဲ့ဒီသုံးမျိုးနဲ့မြတ်စွာဘုရားမိန့်တယ်ဒီတော့အခုပထမဆုံး သစ္စာညာဒါဟာဖြင့်တကယ်အမှန်တရားပဲလို့အခုပြောနေတာတွေဟာဆင်းရဲအမှန်တရားတွေပဲလို့ဒုက္ခသစ္စာမြတ်စွာဘုရားဟောတယ်ပိယဟိတံပယောကောဒုက္ခအပိယဟိဝိပယောကောဒုက္ခဟုတ်သလားအော်သူတို့လည်းဓမ္မစကြာမရပါဘူးအဲ့ဒါအခုဘုန်းကြီးရွတ်တဲ့အတိုင်းဘာသာပြန်လိုက်မယ် ပိယေဟိသံပယောဂောချစ်ခင်နှစ်သက်သောပုဂ္ဂိုလ်တို့နှင့်အတူရှင်တွဲ၍နေရခြင်းသည်လဲဒုက္ခဆင်းရဲဤဟုတ်တယ်မလားဟမ်ဟုတ်ဘူးလားအခုနရွတ်တာအဲ့လိုရွတ်လိုက်တာအဲ့လိုရွတ်လိုက်တာအပိယေဟိဝိပယောသောမချစ်ခင်မနစ်သက်သောပုဂ္ဂိုလ်တို့နဲ့ကွဲကွာ၍နေရခြင်းသည်လဲဒုက္ခဆင်းရဲ၏ ဟုတ်တယ်မဟုတ်လားဟမ်ဘလို့မဟုတ်တော့ချစ်ခင်နှစ်သက်အပ်သောပုဂ္ဂိုလ်သတ္တဝါအရာဝတ္ထုတို့နဲ့ကိုယ်ကွင်းကွဲကွာ၏နေရာချင်းသည်လေဆင်းရဲ၏ဟုတ်တယ်မဟုတ်လားမချစ်ခင်မတည်တဲ့အသောပုဂ္ဂိုလ်တ attva အရာဝတ္ထုတို့နှင့်ရှင်တွဲပေါင်းစင်ပေါင်းဆောင်၍နေရခြင်းသည်လည်း ဆင်းရဲဤမသေးကြဘူးလားမှန်သလားဘာအမှန်တော့ဆင်းရဲအမှန်ဟုတ်ကဲ့လားဘာအမှန်တော့ဆင်းရဲအမှန်ဘာပါဠိလိုဆင်းရဲအမှန်ကိုပါဠိလိုဘယ်လိုဘာသာပြန်မလဲဒုက္ခသစ္စာဟုတ်ကဲ့လားဘာသာပြန်နေတော်တော်တတ်နေပြီနော်ဘာသာပြန်ပွဲပြိုင်ပွဲဝင်ရဆင်းရဲအမှန်တရား ယံပိဿာနာလပတိတံပိဒုက္ခံလူကျင်နာမရတာလဲဆင်းရဲပဲတဲ့ဟုတ်လားမှန်ရလားအခုတရားလူကျင်နေရပြီလားမရသေးဘူးမဆင်းရဲဘူးလားဘာလို့မရတော့ဝီရိယမပြည့်စုံသေးလို့မဟုတ်လားလုံလဝီရိယ ရော့နေသေးလို့စတုရဏဝီရိယမဟုတ်သေးလို့စတုရဏဝီရိယဖြစ်ပြီဆိုလို့ရှိရင်တော့မရပဲနေမှာစတုရဏဝီရိယကဘာတွေလဲအယုဘောတွင်အရေးတင်အကျော်မြင်သာကြံပါစေ သွေသာခန်းချောက်လူယုတ်ပြောက်ပိန်ချောက်ပြားချဖြစ်ပါစေအမြတ်ဆုံးဒုက္ခမရကမထာရံမဲမှမလေစတုရင်ကဝီရိယဗုဒ္ဓမြတ်စွာဟောမိတ်ချွေဟုတ်ကဲ့လားအင်္ဂါ၄ပါးနဲ့မပြည့်စုံသေးလို့မရတာပြည့်စုံတဲ့ဒီနေ့မှာရမှာပဲဒီတော့ ပြည့်စုံအောင်များများအိမ်များများစကားပြောပေးဟုတ်တယ်ဒီလိုမဟုတ်လားဘယ်လိုတော့အိပ်ပါစကားနဲ့ပြီးတော့သဲသဲမဲမဲမဆဲအောင် အားထုတ်ရမယ်ဒီလိုမဟုတ်လားအဲ့ဒါလို့ဆိုလို့ရှိရင်မရဘူးလားရတယ်ဒီတော့လိုချင်တာမရတာလဲဆင်းရဲပဲဆိုတာတရားမရတာတောင်ဆင်းရဲတယ်ဆိုတော့ တခြားဟာမရတာဆိုလို့ရှိရင်ပိုမဆင်းရဲပြီဘူးလားပိုဆင်းရဲတယ်အဲ့တော့ဒါဆင်းရဲအမှန်ဆိုတာမသေးကြဘူးလားဒုက္ခသစ္စာနောက်ပြီးတဲ့အခါကျမြတ်စွာဘုရားအဲ့ဒီဆင်းရဲတွေဘာကြောင့်ဖြစ်ပါလိမ့်မလဲလို့မြတ်စွာဘုရားရဲ့ဆင်ញင်တဲ့အခါကျတော့မြတ်စွာဘုရားရဲ့ဉာဏ်တော်မှာပေါ်လာတာကဒီဆင်းရဲတွေဟာလိုခြင်းလို့ဖြစ်တာပဲတဲ့ဒီဆင်းရဲတွေဘာကြောင့်ဖြစ်တော့ ငွေလိုခြင်းရင်ငွေလိုခြင်းရင်ကြောင့်မဆင်းရဲဘူးလားအိမ်လိုခြင်းရင်အိမ်လိုခြင်းရင်ကြောင့်မဆင်းရဲဘူးလားယာဓုတိုးခြင်းရင်ယာဓုတိုးခြင်းလို့မဆင်းရဲဘူးလားယာဓုမကြခြင်းရင်ယာဓုမကြခြင်းလို့မဆင်းရဲဘူးလားဈေးရောင်းကောင်းခြင်းရင်အဲ့ဒီဈေးရောင်းကောင်းခြင်းတဲ့အတွက်မဆင်းရဲဘူးလားတနည်း ဓနမဂ္ဂဇင်းထဲမှာတွေ့လိုက်တဲ့ဒေါ်လာဈေးတွေကမောက်ကမဖြစ်လို့ဗျာတဲ့အဲ့ဒါမယောင်းကြရပါဘူးတဲ့ဒီနေ့ဆိုလို့ရှိရင်အခုဆိုညနေပိုင်းရောက်ပါပြီကျွန်တော်တို့ဆိုင်ဈေးဥကိုမပေါက်သေးပါဘူးခမညာတဲ့စာရေးတဲ့လူကလိုက်ပြီးတော့သူကစတ်စုတာကိုအဲဒီခေတ်ဒီအခါတော့စတ်စုတာကိုသူကအင်တာဗျူးတယ်လို့ခေါ်တယ်ဟုတ်ကဲ့လားမလုပ်တော့ စသစုတာအဲ့တော့ဆိုင်ရှင်ကပြောတာအခုအချိန်ဒီဒီကနေ့ဈေးဥမပေါက်သေးပါဘူးခမညာတဲ့ဈေးဥမပေါက်သေးပါဘူးခမညာဆိုတဲ့အတန်နဲ့ပါပါတော့ဆင်းရဲမပါဘူးလားဘာကြောင့်များ သူဆင်းရဲတော့ရောင်းကျင်လို့ဆင်းရဲတာမဟုတ်ဘူးလားရောင်းကျင်တာလောဘမဟုတ်ဘူးလား ဟုတ်ကဲ့လားအဲ့ဒီတော့ဆင်းရဲခြင်းရဲ့အကြောင်းဟာဘာလဲလိုခြင်းမှုတတ်မဲ့မှု နှစ်သက်မှုတွေ့တာမှုဆိုတဲ့တဏှာလောဘဟုတ်တယ်မလားအဲ့ဒီလိုခြင်းတတ်မဲ့နှစ်သက်တွေ့တာမှုတဏှာလောဘဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းသူ့ကိုပါဠိလိုဘာသာပြန်တော့သမှုဒယသစ္စာပါတယ်တော့ င်ရဖြစ်ခြင်းဤအကြောင်းအမှန်တရားတဲ့ပါတယ်တော့ဆင်းရဲဖြစ်ခြင်းဤအကြောင်းမှန်တရားတဲ့ဘယ်သူလဲလိုခြင်းတမ်းမဲ့နှစ်သက်တွေ့တာတဲ့တဏှာလောဘဟုတ်ကဲ့လားတခြားမပြောနဲ့လေခုနပြောတဲ့တရားပေါ်တတ်မဲ့တာတောင်မှမဆင်းရဲဘူးလား အဲတတ်မဲ့ပြီဆိုရင်တော့ချမ်းသာမပေးဘူးဘာပဲပေးလဲဆင်းရဲပဲပေးတာပဲဒါကြောင့်မို့ဒီနေရာမှာယာယံတနာပောနောဘဝိကနန္တိရာကသဟကတာတတ္တရတတ္တရာပိဏ္ဏဒိဋ္ဌိကာမတဏဘဝတဏဝိဘဝတဏလူကျင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏမှန်သမျှဆင်းရဲကြီးပဲတဲ့ဒီတဏဟာတတ်မဲ့ခြင်းဟာ နှစ်သက်ခြင်းဆိုတဲ့ရာဂနဲ့အတူတကွဖြစ်တယ်လေလူရင်းကတော့တဏှာစီပင်နဲ့ရာဂရာဂစီပင်နဲ့တဏှာပါပဲအဲ့ဒီလူကျင်တမ်းမဲ့နှစ်သက်တွေ့သားနေတဲ့တဏှာကြောင့်ပဲဘဝတွေထပ်ခါထပ်ခါဖြစ်နေရတာတဲ့ဘဝထပ်ခါထပ်ခါဖြစ်ရတာအဲ့ဒီလူကျင်တမ်းမဲ့နှစ်သက်တွေ့တာတဲ့တဏှာကြောင့်ဖြစ်တာတဲ့ဟုတ်သလားဖြစ်ခြင်းလို့ဖြစ်တာမဟုတ်လားမဖြစ်ခြင်းရင်မဖြစ်ဘူးဖြစ် ခြင်းဆိုတာတဏှာမဟုတ်ဘူးလားဘယ်ဘဝတွေမှာဖြစ်ချင်တာတော့ဘဝကောင်းဘဝဝင်တွေမှာဖြစ်ချင်တာလူဘဝချမ်းချမ်းသာသာဘဝဖြစ်ချင်တယ်နတ်ဘဝဖြစ်ချင်တယ်ဗြဟ္မဘဝဖြစ်ချင်တယ်ဒါပေမဲ့ဘုန်းကြီးထင်တာတော့နတ်ဘဝဗြဟ္မဘဝတောင်းတာတဲ့ပုံကိုတော့ရှားရှားပဲရှိမှာပါဒါပေမဲ့ချမ်းသာတဲ့လူဘဝတော့မတောင်းတာဘူးလားတောင်းတာတော့ဘော ဘာကြောင့်နတ်ဘဝဗြဟ္မဘဝမတောင့်နာတယ်လဲဆိုတော့နတ်ဘဝဗြဟ္မဘဝကတရားစာပေထဲမှာပဲရှိတယ်ကိုကလက်တွေအခုသိရမြင်ရသလားမသိရမမြင်ရတော့မတောင့်နာပါဘူးအခုသိမြင်နေရတာကချမ်းသာတဲ့လူဘဝတော့မမြင်ရပြီဘူးလားမြင်ရတယ်အဲ့ဒီဘဝတော့ဖြင့်မတောင့်နာဘူးလားအဲ့ဒီတောင့်နာတာကိုဘာခေါ်သလဲ ဘဝတဏဟုတ်ကဲ့လားဘဝတဏဘဝကောင်းဘဝဘဝဖြစ်ခြင်းနဲ့တဏအဲ့တော့ဖြစ်ခြင်းတော့ရအောင်လုပ်တာပေါ့ဖြစ်ခြင်းတဲ့လူကဖြစ်အောင်မလုပ်ပေဘူးလားလုပ်ပါတယ်ဖြစ်ဖြစ်ခြင်းလို့မလို့ဖြစ်အောင်လုပ်တဲ့အခါကျတော့ဖြစ်မသွားဘူးလားအဲ့ဒီဖြစ်တာကိုပဲဘာခေါ်လဲဩဘဝဘော ဖြစ်တာဟာဘဝဘောမဟုတ်လားဘဝဖြစ်ခြင်းလို့ဘဝဖြစ်အောင်လုပ်တယ်ကောင်းမွန်တဲ့ဘဝဖြစ်ခြင်းလို့မလို့လှူတယ်တန်းတယ်သီလဆောက်တည်တယ်ဘာဝနာတရားပွားများအားထုတ်တယ်တချို့များလေပြောကြတာဘာရွယ်ချက်နဲ့တရားအားထုတ်လဲဆိုအိုသေတာနေပြီလေဘွားကူလေးပါလေကောင်းအောင်လို့တဲ့ဟောအဲသူတရားအားထုတ်တာဘာရွယ်ချက် ဘဝကုကောင်းအောင်နဲ့ဆင်းရဲငြိမ်းအောင်ဟုတ်ကဲ့လားအဲ့ဒါဘဝကုကောင်းအောင်ဆိုကြတဲ့ကဘာပါနေတော့ဘဝတဏပါနေပြီပါနေတော့သေပြီဆိုရင်အဲ့ဒီဟိုဘက်ဘဝသွားရောမဟုတ်လားဟိုဘက်ဘဝသွားလို့မလို့ဇာတိဖွားပြီဆိုရဲကဥဝဲဆိုရဲကဘာလဲဆင်းရဲမဟုတ်ပေဘူးလားဒီတော့ ဘာတဏှာပဲဖြစ်ဖြစ်အဲ့ဒီတဏှာပါလာပြီဆိုရင်သူဟာဆင်းရဲကိုပဲဖြစ်ပေါ်စေတယ်ချမ်းသာကိုမဖြစ်ပေါ်စေဘူးဒါကြောင့်မလို့ဒီတဏှာလိုခြင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာဟာဆင်းရဲဖြစ်ခြင်းဤအကြောင်းအမှန်တရားသမှုရိယသစ္စာဟုတ်တယ်မဟုတ်လားအဲ့တော့ဒီတဏှာဟာ ဒီဘဝတည်းမဟုတ်ဘူးဘဝအသစ်တောင်ဖြစ်စေနိုင်တယ်ဆိုတော့အမတန်အားကောင်းတာပေါ့ပောနဘဝိကဘဝတဖန်ဖြစ်စေနိုင်တယ်တဲ့ဒီတဏှာကအဲ့ဒါဒီဓမ္မဝထဲမှာပဲဆင်းရဲဆိုတော်သေးရဲ့အခုဟိုဘက်ပါဆက်ဆင်းရဲအောင်လုပ်ပေးတာဘယ်သူလဲနာပဲတော်တော်ဆိုးတဲ့အကောင်တော့ဆိုးမှန်းသိရလားမသိဘူး အခုတရားနာနေတော့တာသိတယ်လို့လို့ရှိတာပါတရားနာလဲပြီးရောပျောက်ပြီးရောတရားနာပြီးတာနဲ့ရှုမှတ်မှုလွတ်တာနဲ့စိတ်ကအိမ်ရောက်သွားအိမ်ရောက်တဲ့စိတ်ကဘာစိတ်တော့အိမ်တနာပေါ့မဟုတ်ဘူးလားအဲအိမ်ရောက်တာနဲ့ဟောအိမ်အတွက်မပူဘူးလားမကလေးတွေမှာ လာမြထွက်နာဖျားများဖျားနေလားမသိပါဘူးဒီခေတ်ဒီအခုအချိန်ကြီးကမိုးတွေကလည်းမပြတ်ဘူးဖျားလိုက်ရတာနားလိုက်ရတာသူတို့ဖေဟာပြုမှပြုစုရလားမသိပါဘူးအဲ့ဒီစိတ်တွေဟာဆင်းရဲစိတ်တွေလားချမ်းသာစိတ်တွေလားဘာကြောင့်ဆင်းရဲဟုတ်ကဲ့လားဒါကြောင့်မလို့ဒီတဏဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်တရားဘာသစ္စာလဲသမုဒိယသစ္စာဟုတ်ကဲ့လား ဒီတော့မြတ်စွာဘုရားကဆင်းရဲခြင်းရဲ့အကြောင်းရှိလို့ဆင်းရဲတာတဲ့ဒါဖြင့်အဲ့ဒီဆင်းရဲကငြိမ့်တဲ့အခါများရှိသလားဆိုရှိတယ်တဲ့ငြိမ့်တဲ့အခါရှိတယ်တဲ့ဘာကြောင့်ဆင်းရဲကငြိမ့်ရတာလဲငြိမ့်တဲ့အခါရှိရတာလဲဆိုတော့ဖြစ်မှ ဖြစ်တယ်ဆိုလို့ရှိရင်အဲ့ဒီဖြစ်တာဟာအပြိသအပြိသသွားတဲ့အချိန်ဆိုတာမရှိဘူးလား ရှိတယ်ဒီတော့ဆင်းရဲမှရှိတယ်ဆိုလို့ရှိရင်အဲ့ဒီဆင်းရဲမရှိတဲ့သဘာဝမရှိနိုင်ဘူးလားမိမှရှိတယ်ဆိုလို့ရှိရင် ပူတဲ့သဘောမှရှိရင်မပူတဲ့သဘောမရှိဘူးလားရှိတာပဲပူတဲ့သဘောရှိရင်ပူတဲ့သဘောကြီးအမြဲရှိနေတာဟုတ်ကဲ့လားအပူငိမ့်လို့မို့လို့အေးတဲ့သဘောမရှိဘူးလား အဲ့တော့ဆင်းရဲမှရှိနေတယ်ဆိုလို့ရှိရင်ဆင်းရဲငြိမ့်ပြီးမဆင်းရဲတဲ့သဘောဆိုတာမရှိဘူးလားအဲ့ဒီဆင်းရဲငြိမ့်တဲ့သဘောရှိတယ်တဲ့သူ့ကိုនិရောဓသစ္စာခေါ်တယ်တဲ့အဲ့ဒီဆင်းရဲငြိမ့်တဲ့သဘောကိုဘာခေါ်တယ်တော့និရောဓသစ္စာခေါ်တယ်တဲ့ဆင်းရဲဆိုတာအမြဲရှိနေတာမဟုတ်ဘူးငြိမ့်အောင်လုပ်ရင်သူလုံးဝငြိမ့်သွားတာပဲတဲ့ သူငြိမ့်သွားပြီဆိုလို့ရှိရင်ဆင်းရဲမရှိတဲ့ဆင်းရဲငြိမ့်ခြင်းဆိုတဲ့ချမ်းသာသဘောတွေ့တော့တာပဲတဲ့အဲ့ဒီဆင်းရဲငြိမ့်ခြင်းဆိုတဲ့ချမ်းသာသဘောဟာနိရောဓသစ္စာဆင်းရဲချုပ်ငြိမ့်ခြင်းအမှန်တရားတဲ့ဟုတ်ကဲ့လားဘာသစ္စာဘာမှန်တရားတော့ဟုတ်ပြီလားဒီတော့ မြတ်စွာဘုရားအဲ့ဒီမှာရှင်းပြချက်ကလေးပါတယ်တသာယေဝတနာယအသေးသဝိရာဂនិရောဓောသာဂောပฏิနိသက်ကောမௌတိအနာလယောအယမေဝဒုက္ခនិရောဓောအရိယသစ္ဆံဘယ်အခါမှာအဲ့ဒီဆင်းရဲကငြိမ့်ပါသလဲလို့ဆိုတော့ အကျိုးတရားဆိုတာအကြောင်းကြောင့်ဖြစ်တာပဲတဲ့အကြောင်းငြင်းရင်အကျိုးမဖြစ်ပေါ်တော့ဘူးတဲ့ဟုတ်ပါမလားအဲ့ဒီအကျိုးကိုဖြစ်ပေါ်စေတဲ့အကြောင်းတရားမရှိတော့ဘူးဆိုရင်အဲ့ဒီအကျိုးဖြစ်ပေါ်ပါမလားဒါတော့အခုဆင်းရဲအမှန်ဆိုတဲ့ဆင်းရဲအကျိုးကိုဆင်းရဲစိတ်ဆင်းရဲအိုဆင်းရဲနာဆင်းရဲဖွာဆင်းရဲသိဆင်းရဲဆိုတဲ့ဒီဆင်းရဲတွေသူတို့ဘာကြောင့်ဖြစ်တယ်လဲ တဏှာကြောင့်ဖြစ်သည်ဟုတ်ကဲ့လားလူချင်းတမ်းမဲ့နှစ်သက်တွေ့တာတဲ့တဏှာကြောင့်ဖြစ်သည်အဲ့တော့ဆင်းရဲကအကျိုးတရားတဏှာကကြောင့်တရားတဏှာရှိနေသမျှတော့ဆင်းရဲကရှိနေမှာပဲတဏှာမရှိတော့ဘူးဆိုရင်ဆင်းရဲမရှိတော့ဘူးအဲခုနက မြတ်စွာဘုရားမိန့်တာအဲ့ဒါပြောတာတဏှာမရှိရင်ဆင်းရဲမရှိတော့ဘူးဟေးတဲ့ဒါပြောတာပါတယ်တော့အဲ့ဒါကိုပဲတတ္တာယေဝတဏှာယအသေသဝိရာဂនិရောဓောစာဂောပฏิနိသေကောမုတ်တိအနာလယောအယမေဝဒုက္ခនិရောဓောအရိယသစ္စာဒါပြောတာအဲ့တော့ င်းရဲကိုဖြစ်စေတဲ့အကြောင်းတဏှာမရှိဘူးဆိုလို့ရှိရင်တော့အဲ့ဒီအကြောင်းကြောင့်ဖြစ်တဲ့ဆင်းရဲရှိအောင်မလားမရှိတော့ဆင်းရဲမငြိမ်းဘူးလားဆင်းရဲငြိမ်းပြီဆိုတော့ချမ်းသာပေါ်မလာပေဘူးလားအဲ့ဒီချမ်းသာဆင်းရဲငြိမ်းခြင်းချမ်းသာကိုနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားတဲ့ဘာသစ္စာလဲတော့ ဆင်းရဲချုပ်ငြင်းခြင်းအမှန်တရားဟုတ်ကဲ့လားသဘောပေါက်သလားသိကြလားဒါဖြင့်กายဆင်းရဲကိုလည်းသိပြီးဆင်းရဲဖြစ်ခြင်းရဲ့အကြောင်းကိုလည်းသိပြီးအဲ့ဒီဆင်းရဲဖြစ်ခြင်းရဲ့အကြောင်းငြိမ်းရင်ချုပ်ရင်မရှိရင်ဖြင့်ဆင်းရဲလည်းမဖြစ်ပေါ်တော့ဘဲနဲ့ငြိမ်းတယ်ဆိုတဲ့သဘောလည်းသိပြီဟုတ်သလား ဘာတရားလဲဓမ္မစကြာတရားအာမျက်စိလဲကုန်ပြီဘာတရားတော့အဲဓမ္မစကြာတရားစကြာဆိုတာဘာတော့အခုလဲလဲကုန်ပြီနော်ပထမဆုံးဆင်းရဲအမှန်တရားမြတ်စွာဘုရားဟောတဲ့ဒုက္ခသစ္စာနောက်အဲ့ဒီဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရား သမုဒိယသစ္စာဆင်းရဲဖြစ်ကြောင်းမှန်တရားဟောတယ်။နောက်အဲ့ဒီဆင်းရဲရှိရင်ဆင်းရဲငြိမ့်တဲ့သဘောလည်းရှိတယ်ဆိုပြီးတော့និရောဓသစ္စာအကြောင်းတဏှာချုပ်ရဲ့အကျိုးဆင်းရဲငြိမ့်တော့တာပဲအဲ့ဒါនិရောဓသစ္စာဆင်းရဲမှန်တရားအဆင်းရဲငြိမ့်ရဲ့မှန်တရားဒီတော့အဲ့ဒီတဏှာကငြိမ့်နိုင်မှမလားလို့မေးစရာရှိတယ် ဘာကြောင့်လဲဆိုတော့အမျိုးမျိုးအဖုံဖုံရှောက်တွေ့တာတတ်မဲ့နေတာအစင်လာလာလည်းတတ်မဲ့အတန်ကောင်းကောင်းလည်းတတ်မဲ့အနံ့မွှေးမွှေးလည်းတတ်မဲ့အရသာကောင်းကောင်းလည်းတတ်မဲ့အထီးတွေကောင်းကောင်းလည်းတတ်မဲ့စိတ်ကူးစိတ်သန်းကောင်းကောင်းလေးတွေလည်းတတ်မဲ့ဟုတ်တယ်မလားအဲ့လောက်တတ်မဲ့နေတဲ့တဏှာကိုငြိမ့်စေနိုင်တယ်ဆိုတာဖြစ်နိုင်မှာမလားတဲ့ဖြစ်နိုင်ပါတယ်တဲ့ဘာကြောင့်လဲဆိုတော့ တတ်မဲ့မှုရှိတယ်ဆိုတဲ့သဘောမှရှိရင်တတ်မဲ့မှုမရှိတဲ့သဘောဟာရှိရမယ်ဟုတ်တယ်မလားတတ်မဲ့မှုရှိတယ်ဆိုတဲ့သဘောရှိရင်တတ်မဲ့မှုမရှိတဲ့သဘောရှိရမယ်တတ်မဲ့မှုငြိမ်းတဲ့သဘောကင်းတဲ့သဘောချုပ်တဲ့သဘောရှိရမယ်အဲ့ဒါလို့ရှိပြီဆိုပါစို့တဲ့အဲ့ဒီလိုတတ်မဲ့မှုငြိမ်းအောင်လုပ်တဲ့နီလာများရှိသလားတဲ့ ဒါကတော့တစုံတရာရှိပြီဆိုလို့ရှိရင်အဲ့ဒီတစုံတရာကို ရနိုင်တဲ့နီလန်းကတော့မရှိပြီဘူးလားရှိတာပဲကိုကနီလန်းမသိလို့မို့လို့သာရအောင်မလုပ်နိုင်ရင်ပဲရှိရနီလန်းကတော့ရှိနေတာပဲဟုတ်တယ်မဟုတ်လားအဲ့ဒါမြတ်စွာဘုရားကအဲ့ဒီတမ်းမဲ့မှုတဏှာငြိမ်းလို့ဆင်းရဲငြိမ်းတဲ့နီလန်းရှိတယ်တဲ့ ဘုရားရှင်ကိုတော်တိုင်အဲ့ဒီလမ်းအတိုင်းလျှောက်ခဲ့လို့တတ်မဲ့မှုငြိမ့်ပြီးတော့ဆင်းရဲငြိမ့်ခဲ့တယ်အဲ့ဒီလမ်းရှိတယ်တဲ့အဲ့ဒီလမ်းကဘာလဲလို့ဆိုတော့မေဃတစ္ဆာဆင်းရဲချုပ်ငြိမ့်ရာသို့ရောက်ကြောင်းအကျင့်လမ်းအမှန်တရားတဲ့ပါတယ်လို့ဆင်းရဲချုပ်ငြိမ့်ရာသို့ရောက်ကြောင်းအကျင့်လမ်းအမှန်တရား အဲ့ဒါကိုဘာသာပြန်လိုက်တော့မေဃသစ္စာတဲ့ပါတယ်တော့မေဃသစ္စာတဲ့မေဃသစ္စာကိုမြန်မာပြန်တော့ယောက်ျောင်းအကျဉ်လားအမှန်တရားဟုတ်ကဲ့လားသူတို့ပြောရင်တော့ဟိုလိုပြောနိုင်တယ်ဆင်းရဲငြိမ်းချောင်းအမှန်တရားဆင်းရဲငြိမ်းချောင်းအကျဉ်လားအမှန်တရားအဲ့လိုပြောနိုင်တယ်သူတို့ ယ်လိုပြောနိုင်လဲဆင်းရဲငြိမ်းချောင်းအကျဉ်းလန်းအမှန်တရားဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရားဆိုတာကပါဠိဘာသာလိုက်ပြီးဘာသာပြန်တဲ့စကားပါဠိဘာသာကဒုက္ခនិရောဓဂာမိနိပฏิပဒါအရိယသစ္စာလို့ဆိုတယ်အဲ့ဒါကိုလိုက်ပြီးဘာသာပြန်လိုက်တော့ ဆင်းရဲချုပ်ငြိမ်းရာနိဗ္ဗာန်သို့ရောက်ကြောင်းအကျဉ်းလန်းအမှန်တရားဒါကအရှိတိုးတိုးဆိုရင်ဆင်းရဲငြိမ်းကြောင်းအကျဉ်းလန်းအမှန်တရားဒီတော့ဆင်းရဲဘယ်လိုငြိမ်းနိုင်မလဲစဉ်းစားကြည့်ပေါ့ဆင်းရဲကိုဆင်းရဲမှမသိရင်ဆင်းရဲငြိမ်းညင်မှာမလားမငြိမ်းညင်ဘူးဆင်းရဲမှသိမှဆင်းရဲငြိမ်းညင်တယ် ငြိမ့်ရင်တဲ့အခါကျတော့ငြိမ့်ချောင်းနီလန်းမရှာပေဘူးလားရှာတယ်ငြိမ့်ချောင်းနီလန်းရှာလို့နီလန်းတွေ့ပြီဆိုတဲ့အခါကျတော့အဲ့ဒီနီလန်းမကျင့်မေဘူးလားကျင့်ပြီဆိုရင်ဆင်းရဲမငြိမ့်မေဘူးလားအဲ့ဒီတော့အဲ့ဒီနီလန်းကိုကျင့်နိုင်အောင်ဘာလို့သလဲလို့ဆိုတော့ဆင်းရဲခြင်းမှုကဘာလို့သလဲလို့ဆိုတော့ဆင်းရဲကိုဆင်းရဲမှန်သိဖို့လိုတယ်အမှန်တိုင်းသိဖို့လိုတယ် မဟုတ်ဘူးလားဘာကိုသိဖို့လိုသလဲအခုယောဂီတို့ပဲဒီလာအထုတ်တာအများစုပေါ့လေအ ਨੇ စုကတော့တရားဆိုတာရှိထားရင်ကောင်းတယ်ဆိုပြီးလာ အထုတ်ကြတာအများစုကတော့အိမ်မှာမိသားစုဆင်းရဲသားဆင်းရဲသမီးဆင်းရဲစီးပွားဆင်းရဲအဲ့ဒါတွေနဲ့ရှုပ်ပွေးနေတာနဲ့ပဲကဲ ဒီတော့ကောင်ဆင်းရဲနေတာဟဲ့ငါချမ်းသာအောင်တရားတော့သွားအားထုတ်မှဆိုလားလာတာမဟုတ်လားအဲ့ဒါဆင်းရဲကိုဒစိတ်တစ်ပိုင်းသိလို့မဟုတ်လားအကုန်များသိမဲ့ဆိုရင်အိမ်ပြန်มาအောင်မလားလက်မခံနိုင်ဘူးဟုတ်ကဲ့လားဘာကြောင့်လဲဆိုတော့နောက်နောက်လာမဲ့လူကိုနေရာပေးအောင်မှာဟုတ်ကဲ့လားဟိုဟိုနေရာတွေမှာလားသူတို့ကြက်သိပ်ပြုတ်သိပ်ပြီးတော့ထဲထားတာဒီကတော့အဲ့လိုမဟုတ်ဘူး ဟိုနေရာတွေဆိုတာဘယ်နေရာတွေတော့အဲ့ဒီနေရာတွေပေါ့ဟုတ်ကလားဒီတော့ဆင်းရဲကိုအမှန်တိုင်းသိတဲ့သဘောကိုဘာခေါ်လဲဆိုတော့တမ္မာဒိဋ္ဌိလို့ခေါ်တယ်ဆင်းရဲကိုဆင်းရဲပဲလို့အမှန်တိုင်းသိတာကိုတမ္မာဒိဋ္ဌိခေါ်တယ်မှန်စွာသိမြင်မှုအဲ့ဒီမှန်စွာသိမြင်မှုကိုဘယ်သူကကံကူးပေးတယ်လဲဆိုတော့ မှန်စွာကြံစီမှုကကူပေးတယ်ကြံစီတယ်ဆိုတာအမှန်တွေးတော့ကြံစီနေတာမဟုတ်ဘူးအရှုခံအာယုံမရှုစိတ်ရအောင်တင်ပေးတာကိုကြံစီတယ်လို့တခြားစကားမရှိလို့လွယ်လွယ်သုံးရတာအရှုခံအာယုံမောကိုရှုစိတ်ရောက်အောင်တင်ပေးရတာသိစရာအာယုံကိုသိလိုတဲ့စိတ်ရောက်အောင်တင်ပေးတာကိုသမ္မာသင်္ကပ္ပမှန်စွာကြံစီမှုဟော သူကူမပဲသိတယ် သိစရာအာယုံမောသိစိတ်မရောက်ဘူးဆိုရင်သိပါမလားမသိဘူးသိစိတ်ရောက်မှပဲသိတယ်ဒါကြောင့်ရောက်အောင်တင်ပေးတာကိုပဲမှန်စွာကြံသိမှုလို့လွယ်လွယ်ခေါ်လိုက်တယ်သမ္မာသင်္ကပ္ပဟုတ်ပြီလားဒီတော့အဲ့ဒါလို့ရှုစရာသိစရာအာယုံမောသိစရာကမရှိလဲဒုက္ခသစ္စာဒုက္ခသစ္စာဘာလဲဆိုတော့ယုတ်နဲ့နံဒါမဟုတ်လား သံခိတ်ဒေနပင်စုပါဒာနဲ့ခန္ဓာဒုက္ခအချင်းချုပ်ပြောရရင်ခန္ဓာ၅ပါးဟာဒုက္ခပဲဆိုတော့အဲ့ခန္ဓာ၅ပါးဆိုတာယုတ်နဲ့နာမဲ့မဟုတ်လားအဲ့ဒါဒုက္ခသစ္စာပဲမဟုတ်လားအဲ့သူကိုသိရမှာအဲ့တော့သိအောင်အဲ့ဒီရုပ်ပေါ်နာမ်ပေါ်စိတ်တင်ပေးတာကိုသမ္မာသင်္ကပ္ပဒါဖြင့်အဲ့ဒါလိုတင်ပေးနိုင်တယ်ဆိုတာအာမထုတ်ဖဲနဲ့များတင်ပေးနိုင်မှာမ အားထုတ်မှပဲသင်ပေးနိုင်တာပေါ့အဲ့ဒီအားထုတ်တာကိုသမ္မာဝါယာမမှန်စွာကြိုးစားအားထုတ်မှုအားထုတ်ပြီဆိုတဲ့အခါကျတော့သိစရာယုတ်နံဆိုတဲ့ဒုက္ခသစ္စာပေါ်မှာတတိနဲ့မပြတ်ကပ်ပြီးရှုကြည့်မနေပေဘူးလားအဲ့ဒါကဘာလဲသမ္မာတတိမှန်စွာတတိကရှုမှတ်မှု အဲဒါလို့မပြတ်ရှုကြည့်နေပြီဆိုတော့ဖောင်းတာပေါ်လာလဲရှုကြည့်ပိန်တာပေါ်လာလဲရှုကြည့်နာရကျင်တာပေါ်လာလဲရှုကြည့်စဉ်းစားတဲ့စိတ်တွေးတဲ့စိတ်ပေါ်လာလဲရှုကြည့်နဲ့ရတာပေါ်လာလဲရှုကြည့်လက်ကွေးပြန်တော့လဲရှုကြည့်လက်ဆန့်တော့ပြန်တော့လဲရှုကြည့်နဲ့ဒုက္ခသစ္စာဖြစ်တဲ့ယုံနံဖြစ်ပေါ်သမျှဖြစ်တဲ့အတိုင်းလိုက်ပြီးတော့ရှုကြည့်နေတာတွေကမပြတ်ရှုကြည့်နေတာတွေကတဖြည်းဖြည်းကြတော့အားကောင်းမလာဘူးလားအားကောင်းလာရင်ဘာဖြစ်မလဲ စိတ်ကငြိမ်မလာဘူးလားဟုတ်ကဲ့လားရှုမှုတတိဆက်ဆံမိလို့အားကောင်းလာပြီဆိုတဲ့အခါကျတော့စိတ်ကတဖြည်းဖြည်းငြိမ်လာတယ်အဲ့ဒီငြိမ်တာကိုဘာခေါ်လဲသမ္မာသမာဓိမှန်စွာစူးစိုက်တည်ငြိမ်မှုမဟုတ်ပေဘူးလားအဲ့ဒီတော့ပထမအမှန်တိုင်းသိဖို့လိုတယ်သိအောင်ကြံစီဖို့လိုတယ်ကြံစီနိုင်အောင်ကြိုးစားအားထုတ်ဖို့နဲ့ရှုဖို့လိုတယ် တည်ငြိမ်ဖို့လိုတယ်ဒီလိုမဟုတ်လားအဲ့ဒီစိတ်တွေအဲ့ဒီအတန်အရှုခံအာယုံပေါ်မှာသူကိစ္စသူဆောင်ရွက်နိုင်အောင်သီလစင်ကြယ်ဖို့လိုတယ်အပြစ်မကင်းတဲ့စကားမပြောနဲ့အပြစ်မကင်းတဲ့အလုပ်မလုပ်နဲ့အပြစ်မကင်းတဲ့အသမဝါကြောင့်မလုပ်နဲ့အဲ့ဒါလို့ဆိုလို့ရှိရင်ကိုချင်းသီလမစင်ကြယ်ပြီဘူးလားအဲ့ဒါလို့စင်ကြယ်ပြီဆိုရင်စင်ကြယ်တဲ့ကိုချင်းသီလ သီလကြောင့်ပဲစိတ်တွေကြည်လင်ရှင်ပြပြီးတော့ရှုမှတ်တဲ့အခါမှာအထုတ်တဲ့စိတ်ကအထုတ်ရှုတဲ့စိတ်ကရှုတည်ငြိမ်တဲ့စိတ်ကတည်ငြိမ်အစရှိသည်ဖြင့်သူကိစ္စသူဆောင်ရွက်တဲ့အခါကျတော့သိเสียရှိတဲ့ဆင်းရဲအမှန်ကိုဆင်းရဲအမှန်ပဲလို့သမ္မာဒိဋ္ဌိက မသိပေဘူးဟုတ်ကဲ့လားဒီတော့အဲ့ဒီမှာအပြစ်မကင်းတဲ့စကားမပြောဘဲရှောင်နေဆိုတာသမ္မာဝါစာခေါ်တယ်မဟုတ်လား မလောက်ပဲရှောင်နေဆိုတာတမကမ္မန္တမဟုတ်လားအပြင်မကင်းတဲ့အတ္တမဝဉ္ဇောင်းမပြုတ်ပဲရှောင်နေဆိုတာကတမအာဇီဝအဲ့ဒီတော့အဲ့ဒီသီလမဲ့ခင်သုံးပါအခြေခံပြီးတော့သမဝါယာမသမတတိသမသမာဓိသမသင်္ကပ္ပသမဒိဋ္ဌိမဲ့ခင်သုံးပါရှုပွားရမှာပါဝင်လို့ဖြစ်ပြီဆိုတဲ့အခါကျတော့ ရုပ်ဒုက္ခနံဒုက္ခရုပ်ဆင်းရဲနံဆင်းရဲရုပ်ရဲ့အနိစ္စဒုက္ခမမြဲဆင်းရဲဆိုတဲ့သဘောတဘာဝတွေအမှန်တိုင်းသိမလားဘူးလားအဲ့လိုသိလာတယ်ဒီလိုသိလာပြီဆိုတဲ့အခါကျရင်တော့အရင်တုန်းကမသိလို့ဒီရုပ်ဒီနာကိုတွေ့တာမိတာသိလာတော့မတွေ့တာတော့ဘူးဟုတ်တယ်မဟုတ်လားသိလာတော့မတွေ့တာတော့ဘူးဆိုကြပါစို့ အမျိုးသမီးလေးတယောက်ကအမျိုးသားလေးတယောက်ကိုတွေ့တာတတ်မဲ့နေတယ်သဘောကျတယ်သူယုတ်ကလည်းကြည်သဘောကျတယ်သူပညာရေးလည်းသဘောကျတယ်သူရဲ့အလုပ်အကိုင်လည်းသဘောကျတယ်စီးပွားရေးလည်းသဘောကျတယ်အမှန်တန်တော်တယ်သဘောကောင်းတယ်ဟာတွေ့တာတတ်မဲ့နေတယ်မဟုတ်ပေဘူးလားဘာခေါ်တော့အဲ့ဒါတဏှာဆိုတော့ချမ်းသာခြင်းရဲ့အကြောင်းပေါ့ အတူနေလိုက်လို့ရှင် သိစိန်ကြသွားမယ်ကာကြီးတိုက်ကြီးတွေနဲ့မဟုတ်ဘူးလားဟုတ်ပါတယ်ဟဲ့အဲ့ဒါကြောင့်သူနဲ့ပဲအမြဲတွေ့ရင်လည်းတွေ့ဖို့ရပဲကြံဖန်ပြီးတော့အိမ်ကလူကြီးမိဘတွေဟိုလိုလိန်ဒီလိုလိန်နဲ့လိန်ပြီးတော့အဲ့ဒါမိဘတွေကလည်းပဲအလိန်ပဲခံရတာ ဟိုမဟာစီသာသနာ့ရိပ်သာကပြန်တော်မူသွားတဲ့ဆရာတော်ကြီးဥဒုဇာတာဆိုတာကြာလှပါပြီပြန်မူလားပြောလို့ရှိတယ်ဘလို့ပြောလို့ရှိလဲဆိုတော့လောကမှာတဲ့အလိန်ခံရတာတဲ့မှာကမ္မထမ်းဆရာဟာနံပါတ်1ပဲတဲ့အဲ့တော့သူ့လိုဆိုရင်တော့ကမ္မထမ်းဆရာကနံပါတ်1မိဘတွေကနံပါတ်2ပေါ့အလိန်ခံရတာမဟုတ်ဘူးလား ကိုလိုလိန်ဒီလိုလိန်နဲ့ဒီနာအဲ့ဒီလူငယ်သူ့စိတ်ထဲမှာကောင်းတယ်ဟုတ်တယ်ထင်လို့တတ်မှတ်နေတာတနေ့ကျတော့အမှတ်တမဲ့ပဲအရက်ဆိုင်မှာသွားတွေ့ပြီးတော့ကောင်လေးကအဲ့ဒါမူရမ်းနေတာမြင်ရတဲ့အခါကျတော့ဘယ်နဲ့နေတော့ဘယ်နဲ့တော့ဩသဘောကြတာဗောအေးတို့အတူနေလို့ရှိရင်တော့ငါခဏခဏရိုက်မှာအဲ့ဒီရိုက်ခံရတဲ့ရတာကကောင်းတယ်ဟဲ့ ဒီလိုမဟုတ်ဘူးလားဟုတ်ဘူးလားကြားဘူးတယ်လေပြောရအောင်မလားမပြောပါဘူးနော်မပြောပါဘူးကြားဘူးတယ်ထားကြပါစို့ဒီတော့အဲ့ဒါလို့ဒီလူငယ်ရဲ့အရက်တောက်ပြီးတော့မူရရမ်းတတ်တဲ့သဘာဝကို အမှန်တိုင်းသိသွားပြီဆိုတော့ဒီလူငယ်ပေါ်မှာတွေ့တာတတ်မှတ်တဲ့စိတ်ဒီအမျိုးသမီးဘယ်နဲ့ဖြစ်မလဲ။ မရှိတော့ဘူးအမှန်တိုင်းသိသွားလို့မဟုတ်ဘူးလားအမှန်တိုင်းမသိရင်ဖြင့်အဲ့ဒီအချိန်အဲ့ဒီနေရာမှာသာမတွေ့သေးဘူးဆိုလို့ရှင်တော့တွေ့တာတတ်မဲ့နေဦးမှာပဲအခုသိသွားတာနဲ့တပြိုင်တည်းတည်းအဲဒုက္ခပဲငါဖရာတရားကဲပေလို့သာဟေနှုတ်ဝင်တော့ငါတော့ဒုက္ခပဲဆိုတော့တွေ့တာတတ်မဲ့မှုပြေသွားရောအဲ့လိုတွေ့တာတတ်မဲ့မှုပြေတာနဲ့ အဲ့ဒီအမျိုးသမီးမှာဒီတကာလေးနဲ့ပတ်သက်လို့ဆင်းရဲပါဦးမလားမဆင်းရဲတော့ဘူးအဲ့ဒီအတိုင်းပဲဒုက္ခသစ္စာဆင်းရဲအမှန်တရားဖြစ်တဲ့ယုံနဲ့နာကိုဆင်းရဲအမှန်ပါပဲပဲလို့ရှုရင်ရှုရင်နဲ့ဒဋ္ဌိပမာဒိဋ္ဌိမကင်နဲ့သေးသေးချာချာသိပြီဆိုတော့ဒီယုံနာပေါ်မှာညှိတွေ့တဲ့တဏှာမငြိမ့်မိဘူးလား အဲတဏှာသမှုရိယသစ္စာငြိမ့်ပြီဆိုတော့သူ့ကြောင့်ဖြစ်တဲ့ဆင်းရဲဖြစ်ပေါ်အောင်မလားမဖြစ်ပေါ်တော့ဘူးဒါသူ့ကြောင့်ဖြစ်တဲ့ဆင်းရဲမဖြစ်ပေါ်တော့သူ့ကြောင့်ဆင်းရဲမဖြစ်ပေါ်တာကိုပဲဆင်းရဲငြိမ့်ခြင်းလို့မခေါ်ဘူးလားဘာသစ္စာတော့និရောဓသစ္စာအဲ့ဒီတော့အခုနပြောတဲ့မဂ္ဂင်၈ပါးပွာတဲ့ရှုမှတ်တဲ့အကျင့်လန်းကတော့ဆင်းရဲငြိမ်းချောင်းအကျင့်လန်းမဟုတ်ပေဘူးလား ယောဂီတို့ဘယ်လမ်းမော်လျှောက်နေတော့ဆင်းရဲငြိမ်းချမ်းလမ်းမော်အခုလျှောက်နေတာမဟုတ်လားဘာသစ္စာတွေဖြစ်နေတော့မေဃသစ္စာတွေဖြစ်နေပြီဟုတ်တယ်မဟုတ်လားသမ္မာတတိသမ္မာသမာဓိအစိုက်တဲ့မေဃသစ္စာတွေဖြစ်မနေဘူးလားအဲ့ဒါကြောင့်မို့လို့ဒုက္ခនិရောဓဂ ामि နိပฏิပဒါသစ်အရိယသစ္စာဆိုတာ သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တောသမ္မာဝါစီဝသမ္မာဝါယမောသမ္မာတတိသမ္မာသမာဓိမဂ်ခင်၈ပါးအကျင့်တရားပါပဲတဲ့ဒီအကျင့်တရားဟာဆင်းရဲငြိမ်းချမ်းအကျင့်လန်းအမှန်ပါပဲတဲ့ဘယ်သူကဟောတာတော့မှန်ရဲ့လားဟောတစ္ဆာပဲနှစ်ပါး ဟောဒီကနေ့သစ္စာဉာဏ်ဖြစ်ပုံအကျဉ်းချုပ်ပြီးသွားပြီဒါအကျဉ်းချုပ်ကြီးသေးတယ်နော်အကျယ်များဆိုရင်တော့ဘယ်နဲ့နေမလို့တနေ့သစ္စာတစ်ခုပြီးပါမလားမပြီးဘူးဒါအကျဉ်းချုပ်ရှိသေးတယ်ကိုင်းလိုက်ဆိုသစ္စာ၄ပါးအမှန်တရားဆိုသည်မှာဒုက္ခသစ္စာဆင်းရဲအမှန်တရား သမှုရိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားသစ္စာ၄ပါးအမှန်တရားဆိုစီမှာဒုက္ခသစ္စာဆင်းရဲအမှန်တရားသမှုရိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရား serve နိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားမေဃသစ္စာဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလန်းအမှန်တရားနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရား မေဃသစ္စာဆင်းရဲချုပ်ငြိမ်းကြောင်းအကျင့်လန်းအမှန်တရားသို့ဆင်းရဲချုပ်ငြိမ်းခြင်းအမှန်တရား စ္စာ၄ပါးပြန်ဆိုနောက်တစ်ခါ ဒီတော့ဒုက္ခသစ္စာဆိုတာဘာကိုခေါ်တာတော့ဟုတ်ပြီဆင်းရဲဆိုတာဘယ်ဟာတွေလဲကိုယ်ဆင်းရဲစိတ်ဆင်းရဲရုပ်ဆင်းရဲနာမ်ဆင်းရဲအကျဉ်းချုပ်တော့ဒါပဲမဟုတ်လားဟိုမှာတော့ဇာတိပိဒုက္ခသရာပိဒုက္ခမရဏပိဒုက္ခနဲ့ဝါရတာပရိတန်နေနေရတာဆင်းရဲအိုရတာတေရတာဆင်းရဲဆိုရင်ဘူးဆွေငိုကြွရတာဆင်းရဲနဲ့ဒီလိုဆိုတော့ရှေးမနေဘူးလားတို့တို့က ကိုယ်ဆင်းရဲစိတ်ဆင်းရဲရုပ်ဆင်းရဲနာမ်ဆင်းရဲရုပ်ဆင်းရဲနာမ်ဆင်းရဲဆိုတာကရုပ်ပေါ်နာမ်ပေါ်ရုပ်နာမ်မှန်သမျှဒုက္ခသစ္စာဒီလိုမဟုတ်လားလိုက်ဆိုမပြတ်ဖြစ်ပြဲနေတဲ့ယုံနာသင်္ခါရတွေကသင်္ခါရဆိုတာလဲယုံနာမယ်ယုံနာဆိုတာလဲသ သင်္ခါရပဲအတူတူပဲယုံနံသင်္ခါရတွေကဒုက္ခသစ္စာဆင်းရဲအမှန်တရားမပြတ်ဖြစ်ပြနေတဲ့ယုံနံသင်္ခါရတွေကဒုက္ခသစ္စာဆင်းရဲအမှန်တရား So. လူကျင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘကသမှုရိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားလူကျင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘက သမုဒိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားဆင်းရဲဖြစ်ကြောင်းအမှန်တရားသို့ အကြောင်းတနာချုပ်ခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငြိမ်းတာကနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်နိဗ္ဗာန် အကြောင်းတဏှာချုပ်ခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငိမ့်နာကနိရောဓသစ္စာဆင်းရဲချုပ်ငိမ့်ခြင်းအမှန်နိဗ္ဗာန် So. 7ပါးကမေဃသစ္စာဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလန်းအမှန်တရားမေခင်7ပါးကမေဃသစ္စာဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလန်းအမှန်တရား ပြန်ဆိုမပြဖြစ်ပြနေတဲ့ယုံနာသင်္ခါရတွေကဒုက္ခသစ္စာဟင် ချုပ်ငြိမ်းခြင်းအမှန်နိဗ္ဗာန်ဒါနိဗ္ဗာန်ကိုនិရောဓသစ္စာလို့ခေါ်တယ်လို့မသိပဲနေမှာဆိုလို့အဲ့ဒါထည့်ပေးရတာဆင်းရဲချုပ်ငြိမ်းခြင်းအမှန်နိဗ္ဗာန်ဆိုအကြောင်းတဏှာချုပ်ခြင်းကြောင့် ပြက်ဖြစ်ပြက်နေတဲ့ ဘာတရားတွေလဲဓမ္မစကြာဟုတ်ကဲ့လားဓမ္မစကြာအဖွဲအဖွဲဆိုပြီးရွတ်နေပြီးတော့ဒါတွေသိရဲ့လားဟုတ်ကဲ့လားအဲ့ဒါရွတ်ဖို့ကပိုအရေးကြီးသလားသိဖို့ကပိုအရေးကြီးသလားဟုတ်ကဲ့လားရွတ်လဲရွတ်သိလဲသိဆိုရင်တော့ ပိုကောင်းတာပေါ့မဟုတ်လားဒါကြောင့်မိမိတို့တဏ္ဍာမှာဖြစ်ဖြစ်ပြနေတဲ့ယုံနာနှစ်ပါးဆိုတဲ့ဒုက္ခသစ္စာတရားကိုပိုင်းပိုင်းခြားခြားသိအောင်မေဃသစ္စာခေါ်တဲ့တတိပဋ္ဌာန်အကျင့်မှန်နဲ့အကျင့်မှန်ကိုကျင့်ကြံကြိုးစားပွားများအထောက်ကြခြင်းအပြင်ယုံနံတို့ရဲ့ဆင်းရဲသဘာဝအမှန်ကိုအမှန်တိုင်းသိတဲ့ ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်တန်တဲ့အတွက်ယုံနံပေါ်မှာတွေ့တာတတ်မဲ့တဲ့သမှုရိယတစ္ဆာတဏှာကိုအမြစ်ပြပယ်ရှားနိုင်သဖြင့်ဆင်းရဲခါသိမ့်ချုပ်ပြငြိမ်း၍ဇတ်သိမ့်ရာမှအေးနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။